ယေဟန်ခရင်ခန်းကြီး9အငယ်1မှ9ထိုနောက်မှယေရှုသည်ဂါလိလဲပြည်၌လှည့်လည်တော်မူ၏ယူဒလူတို့သည် ကိုရော့ကိုတန်အံ့သောငါရှာကြံသောကြောင့်ယူဒပြည်၌လှည့်လည်ခြင်းငါအလိုတော်မရှိယူဒလူတို့၏တကေနီပွဲခံခါနီးတွင်ညီတော်တို့ကတင်ပြုသော အမှုတို့ကို တပြည့်များတို့သည် မြင်စေခြင်းငှာဤအရမှထွက်၍ယူဒပြည်သို့ကြွပါကြော်သောကိတ္တိကို အလိုရှိသောသူမည်ဒီကားမထင်ရှားသောအဖြင့်အဘယ်အမှုကိုမျှမပြုတတ်ဤအမှုတို့ကိုတင်သည်ပြုလျင်ဤလောက၌ကိုကိုထင်ရှားစွာ ပြပါဟုမယုံကြည်သောကြောင့်ယေရှုအားဆိုကြ၏ယေရှုကလည်းငါအချိန်မရောက်သေးတင်တို့ဖို့ခတ်သိမ်းသောအချိန်တင့်လျက်ရှိ၏လောကီသားတို့သည်တင်တို့ကိုမမုန်းနိုင်ငါကိုမုန်းကြ၏အကြောင်းမူကားငါသည်သူတို့၏အကျင့်ဆိုးညစ်ကြောင်းကို တက်တည်ခံ၏ထိုပွဲသို့တင်တို့တွားကြလော့ငါမတွားသေးငါအချိန်မပြည့်စုံသေးဟု မိန်တော်မူပြီးလျှင်ဂါလိလဲပြည်မှနေတော်မူ၏အငယ်၁၀မှ73ညီတော်တို့တွားပြီးမှကိုတော်သည်ထိုပွဲသို့မထင်မရှားကြွတော်မူ၏ထိုပွဲ၌ယူဒလူတို့ကယေရှုသည်အဘယ်မှရှိသနည်းဟု မေးမြန်းရှာဖွေကြ၏လူအစုဝေးတို့သည်ကိုတော်ကိုအကြောင်းပြု၍ အုပ်အုပ်တဲတဲဖြစ်ကြ၏အချို့တို့ကသူသည်သူတော်ကောင်းဖြစ်သည်ဟု၍၎င်းအချို့တို့ကသူတော်ကောင်းမဟုတ်လူများကိုလှည့်ပြားသည်ဟု၍၎င်းဆိုကြ၏သို့တော်လည်းယူဒလူတို့ကိုကြောက်သောကြောင့်အဘယ်သူမျှအတည့်အလင်းမပြောဝန်ကြအငယ်14မှ20ထိုပွဲကိုခံစဉ်တွင်ယေရှုသည်ဗိမာန်တော်သို့တက်၍ဆုံးမဩဝါဒပေးတော်မူ၏ယူဒလူတို့သည်အံ့ဩ၍ဤသူသည်စာမတင်ဘဲလျက် အဘယ်သို့တက်ပြီတနည်းဟု ဆိုကြ၏ယေရှုကလည်းငါဟောသောဒေသနာသည်ငါ၏ဒေသနာမဟုတ်ငါကိုဆေလွတ်တော်မူသောသူ၏ဒေသနာဖြစ်၏ထိုသူ၏အလိုတော်သို့လိုက်ရှင်သောသူမည်သည်ကားဤဒေသနာသည်ဘုရားသခင်၏ဒေသနာတော်ဖြစ်သလိုငါသည်ကိုယ်လျောက်ဟောပြောသလိုဟု ပိုင်းခြား၍သိလိမ့်မည်ကိုလိုလျောက်ဟောပြောသောသူသည်မိမိဘုံတရေကို ရှာတတ်၏မိမိကိုဆေလွတ်တော်မူသောသူ၏ဘုံတရေကိုရှာသောသူမူကား ယုံလောက်သောသူဖြစ်၏ထိုသူ၌မှုသာမရှိမောရှေသည်ပညာတရားကိုသင်တို့အားပေးသည်မဟုတ်လောထိုတရားကိုသင်တို့တွင်ဇုံတယောက်မျှမချင့်ငါကိုတတ်အံ့သောငါအပေကြောင့်ရှာကြံကြသည်ဟုမိန်တော်မူ၏လူစုဝေးကလည်းသင်သည်နတ်ဆိုးဆွဲသောသူဖြစ်သင်ကိုတတ်အံ့သောငါအဘယ်သူရှာကြံသည်ဟုဆိုကြ၏အငယ်27မှ31 ယေရှုကလည်းငါပြုသောအမှုတစ်ခုကိုတင်တို့ရှိသည်မြတ်သည်အံ့ဩခြင်းရှိကြ၏မောရှေသည်အေပြားလှီးခြင်းတရားကိုတင်တို့အားပေး၏ထိုတို့ဆိုသောမောရှေမှအဆစွာခံရသည်ဟုမဆိုလိုဘူဘေးများမှဆက်ခံရသည်ထိုကြောင့်ဥပုပ်နေ၌တင်တို့သည်အေပြားလှီးခြင်းကိုပေးကြ၏မောရှေ၏တရားမပြတ်စေခြင်းဟာလူသည်ဥပုပ်နေ၌အေပြားလှီးခြင်းကိုခံရလျင်ငါသည်ဥပုပ်နေ၌ လူတကိုယ်လုံးကိုကျမ်းမာစေသောကြောင့်တင်တို့သည်ငါ့ကို အမျက်ထွက်ရသလိုမျက်နာကိုသာကြည့်၍မစီရင်ကြနှင့်တရားသဖြင့်စီရင်ကြလော့ဟု မိန်တော်မူ၏ထိုအခါယေရုရှလင်မြို့သားအချို့တို့ကလည်းဤသူကိုတန်အံ့သောငါရှာကြသည်မဟုတ်လောကြည်ပါ သူသည်ထင်ရှားစွာဟောပြော၍အဘယ်မြစ်တားခြင်းကိုမျှမပြုကြပါတကားဤသူသည် ခရစ်တော်ဖြစ်ကြောင်းကိုမင်းများတို့သည်အမှန်သိကြသလော သို့တော်လည်းဤသူသည်အဘယ်ကဖြစ်သည်ကိုငါတို့သိကြ၏ခရစ်တော်သည်ကြွလာတော်မူသောအခါအဘယ်ကဖြစ်တော်မူသည်ကိုအဘယ်သူမျှမသိရဟု ဆိုကြ၏ယေရှုကလည်းသင်တို့သည်ငါကိုသိကြ၏ငါသည်အဘယ်ကဖြစ်သည်ကိုလည်းသိကြ၏သို့တော်လည်းငါသည်ကိုယ်လိုလျောက်လာသည်မဟုတ်ငါကိုဆေလွတ်တော်မူသောသူသည်တစ္ဆာနှင့် ပြည့်စုံတော်မူ၏ထိုသူကို သင်တို့မသိကြငါမူကားသိ၏အကြောင်းမူကား ထိုသူ၏အထံတော်မှငါလာ၏သူသည်လည်းငါကိုစေလွတ်တော်မူ၏ဟုဗိမာန်တော်၌ဆုံးမဩဝါဒပေးတော်မူစဉ်တွင်ကြွေးကြော်၍မိန်တော်မူလျှင်ကိုရောကိုဖန်ဆီးခြင်း အခွင့်ကိုရှာကြ၏သို့တော်လည်းကိုရော၏အချိန်မစေ့မရောက်သေးသောကြောင့်အဘဲသူမျှမဖမ်းမဆီးကြလူအစုဝေးထဲ၌ပါသောသူအများတို့သည်ယုံကြည်သည်ဖြစ်၍ ခရစ်တော်သည်ကြွလာတော်မူသောအခါဤသူပြသော နမိတ်လက္ခဏာထက်သာ၍များသော နမိတ်လက္ခဏာတို့ကို ပြတော်မူမည်လောဟုဆိုကြ၏အငယ်32မှ36ထိုတို့လူများအုပ်အုပ်တဲတဲဖြစ်ကြသည်ကိုပါရိရှဲတို့သည်ကြားလျင်ယေပရောဟိတ်အကြီးတို့နှင့်တိုင်ပင်ပြီးမှ ကိုရော့ကိုဖမ်းဆီးစေခြင်းငှာမင်းလူလင်တို့ကိုဆေလွတ်ကြ၏ ယေရှုကလည်းငါသည်တင်တို့နှင့်အတူခဏသာနေပြီလျှင်ငါကိုဆေလွတ်တော်မူသောသူထံသို့တော်ရမည်တင်တို့သည်ငါကိုရှာကြလိမ့်မည် ရှာတော်လဲမတွေ့ရကြငါရှိရာအရက်သို့တင်တို့မရောက်နိုင်ကြဟု မိန်တော်မူလျှင်ယူဒလူတို့ကငါကိုမတွေ့စေခြင်းငှာသူသည်အဘယ်ရက်သို့တော်လိမ့်မည်နီဟေလတလူတို့တွင်အရရက်တို့ ကွဲပြားလျက်နေသော သူတို့ရှိရာသို့တွား၍ဟေလတလူတို့အား တရားဟောလိမ့်မည်လောတင်တို့သည်ငါကိုရှာကြလိမ့်မည်ရှာတော်လဲမတွေ့ရကြငါရှိရာအရက်တို့တင်တို့မရောက်နိုင်ကြဟုသောစကားသည်အဘယ်သို့ဆိုလိုနည်းဟုအချင်းချင်းဆိုကြ၏အငယ်39မှ44 ထိုပွဲကိုခံ၍နောက်ဆုံးဖြစ်သောနေ့မြတ်၌ယေရှုသည်ရပ်၍ကြွေးကြော်တော်မူသည်ကားရင်ငတ်သောသူရှိလျင်ငါထံသို့လာ၍တောက်လော့ငါကိုယုံကြည်သောသူသည်ကျမ်းစာလာသည့်အတိုင်းအသက်ရည်ထွက်ရာစမ်းရည်တွင်ဖြစ်လိမ့်မည်ဟုမိန်တော်မူ၏ထိုသို့မိန်တော်မူသောယုံကြည်သောသူတို့သည်ခံရလက်တန့်သောဝိညာဉ်တော်ကိုရည်မှတ်၍မိန်တော်မူ၏ယေရှုသည်ဘုံပွင့်တော်မူမူသေးသောကြောင့်တန်ရှင်သောဝိညာဉ်တော်ကို ပေးတော်မမူသေးစကားတော်ကိုကြားသောသူအများတို့ကဤသူသည် လာလတန်သောပရောဖက်အမှန်ဖြစ်သည်ဟုဆိုကြ၏အချို့ကလည်းဤသူသည် ခရစ်တော်ဖြစ်သည်ဟုဆိုကြ၏အချို့ကလည်းခရစ်တော်သည်ဂါလိလဲပြည်သားဖြစ်ရသလိုခရစ်တော်သည်ဒါဝိအမျိုးဒါဝိနေရာဌာနဘဲလင်ရွာသားဖြစ်ရမည်ဟုကျမ်းစာလာသည်မဟုတ်လောဟုဆိုကြ၏ ထိုသို့လူများတို့သည်ကွဲပြားကြသည်ဖြစ်၍အချို့တို့သည်ကိုယ်တော်ကိုဘမ်းဆီးခြင်းငှါအလိုရှိကြ၏။သို့သော်လည်းအဘယ်သူမျှမဘမ်းမဆီးကြ။45ထိုအခါမင်းလုလင်တို့သည်ယဇ်ပုရောဟိတ်အကြီး၊ဖာရိရှဲထံသို့ပြန်၍၊ထိုမင်းတို့က၊အဘယ်ကြောင့်သူ့ကိုမဆောင်ခဲ့ကြသနည်းဟု မေးမြန်းလျှင်၊မင်းလုလင်တို့က၊ထိုသူဟောပြောသကဲ့သို့အဘယ်သူမျှ မဟောစဘူးပါဟုလျှောက်ကြ၏ပါရိရှဲတို့ကလည်းတင်တို့ကိုပင်လှည့်ပြားပြီလောမင်းများပါရိရှဲများတို့တွင် သူကိုယုံကြည်သောသူတစုံတယောက်မျှရှိသလောတရားကိုမတိသောဤလူများတို့သည် ချိန်ချင်းကိုခံရသောသူဖြစ်သည်ဟုဆိုကြ၏အထက်ကညအခါ၌အထံတော်သို့ လာသောသူသည်ဟုသောထိုမင်းများအဝင်ဖြစ်သောနိကောဒင်ကလည်းငါတို့တရားသည် လူကိုမစစ် သူအမှုကိုမတိမိကပင်ရှေးမစွာကဆုံးဖြတ်တတ်တော်ဟု ဆိုလင် သူတို့ကတင်းဒီလဲဂါလိလဲပြည်သားဖြစ်တော်စစ်ဦးလောဂါလိလဲပြည်၌အဘယ်ပရောဖက်မျှမပေါ်မထွန်းဒီကိုမှတ်လို့ဟု ဆိုကြပြီးမှထိုသူအပေါင်းတို့သည် မိမိတို့အိမ်သို့သွားကြ၏